မေတ္တာပို့မေတ္တာပို့တတ်ကြပါစေရှင်ဆရာရော ယောဂီသူတော်ကောင်းပေါင်းလို့ရှင်ဒီကနေ့အပြင်သာသနာတော်နှစ်2569ခုနှစ်ကောဇာတက္ကီ1385ခုနှစ်တော်တလင်းလာခွေခရစ်တက္ကီ2023ခုနှစ်အောက်တိုဘာလ14ရက်နေ့ကြီးစွာရှင်မဟာဗောဓိမံသစ္စာရှိပြီးဆရာတော်ဘုရားကြီးကြီးမှုကျပသော ကုသလကာယတရားရိပ်တာ၌ကျေပသောကိုယ့်ရဲ့တရားစခန်းရဲ့ရှေ့ရမြောက်နေဖြစ်ပါလေ။ယောဂီသူတော်ကောင်းပေါင်းလို့ရှိတရားတရားတန်ခါယန္တာတော်မြတ်သောမာနဲ့တကွာတရားပြဆရာဖြစ်တော်မူပါပြီသောကြီးစွာတော်ရှင်မဟာဗောဓိမြတ်သစ္စာရွှေပြည်ဓမ္မရိပ်တာဆရာတော်ဘုရားကြီးဤတိလကိုတမာရီကိုပညာကိုလို့ အာယုပြု၍ယူသည်ဆိုအဖြစ်ဩကာသကရောကျိုးဖြင့်ညီညာပြပြကရောကြပါဘူးဆိုတော့ဩကာသဩ ကျန်အမြတ်သုံးပါးတို့ကိုအာရုံပြုယုတိမြတ်တို့လက်ဆောင်မှုကရှင်ကိုပူဇော်ပူမြော်မှလျှော့ကြတော်ရသောကောင်းမှုကုသိုလ်ကစေတနာတို့ကြောင့်မဉ္ဇဉ်ပူညာနိဗ္ဗာန်သို့လင်းမြန်တို့ကြောင့်မြတ်မောပြုဝေနိုင်ကြသည်ဖြစ်စေ။အာမန္တေဣတရဏေ မောတသဗ္ဗဂဝတောအရ San Francisco Bay Area မှာရှိတဲ့ကုသလကာရီတရားလေးကတိုင်တရားအထောက်နေတော့ယောဂီများအတွက်ဉာဏ်စဉ်တရားဖြင့်မိမိအတိဉာဏ်ကိုမြင့်တင်ခြင်းဆိုတဲ့မဏိယဉာဏ်စဉ်လေးပြောလာတာပြည့်စုံနေဘူးပြည့်စုံပြောပေါ်တော့ဒါမျိုးအချိန်အားဖြင့်မလွယ်ဘူးဒါထိုက်တယ်ဘယ်လိုလဲ ဖြစ်ရဉာဏ်စဉ်ဉာဏ်စဉ်ဆိုတာဘာကိုပြောလာလဲလို့ဆိုတော့အတိတိုးလာတာကိုဉာဏ်စဉ်လို့ခေါ်ကြနေရာပြောပြတယ်နော်အတိတိုးလာတာကိုပဲဘာလို့ခေါ်လဲဉာဏ်စဉ်လို့ခေါ်ဉာဏ်စဉ်တက်တယ်ဉာဏ်စဉ်တက်တယ်ဆိုအတိတိုးတိုးလာတာတိုးတိုးပြီးတော့တိလာတာကိုဘာလို့ခေါ်လဲဉာဏ်စဉ်လို့ခေါ် နော်ဘယ်ပုံမှာအတိတူရမှာတော့ဗျာဆိုတော့နှစ်ခုလုံးမှာအတိတူလာကြည့်တဲ့ဘက်မှာလည်းတူလာတယ်ဉာဏ်တွေထက်မြက်လာတယ်ဉာဏ်အားတွေပြည့်လာတယ်ဆိုတော့ကြည်အားကောင်းလာတယ်ကြည်အားကောင်းလာတယ်ဆိုတာကဒါကလုပ်ငန်းဝင်စကားလုံးကြည်အားကောင်းလာတယ်အားပြည့်လာတယ်အင်းအားပြည့်လာ စာနဲ့ပြောရင်တော့တတိအားတွေကောင်းလာတယ်ဝရိယအားတွေကောင်းလာတယ်တမာတိအားတွေကောင်းလာတယ်ပညာအားတွေကောင်းလာတယ်လို့ဒီလိုပြောပါနော်စိတ်ဖက်ကထိုအင်အားတွေအားပြည့်လာလေလေအာယုံကိုသိတာလေအစင်မြင်လာလေလေနှစ်ဖက်လုံးမှာဉာဏ်အားပြည့်လာတယ်ဉာဏ်ကတော့စိတ်မှာပဲဖြစ်ရတာ အာယုံမှာတော့ဖြစ်လို့မရသို့တော်လည်းပဲအားပြည့်လာတယ်ဆိုနှစ်ဖက်လုံးအားပြည့်လာတယ်ဆိုတာကအာယုံဘက်ကောရှုမှတ်တဲ့ဘက်ကောနှစ်ခုပဲအလိုလိုပါလားလောလောတော့တပည့်တော်တို့အတိတိုးပါလေဗျာဆိုတာဘယ်မှာတိုးတာတော့အတိတိုးတယ်တတိတိုးတယ်အတိတိုးတိုးလာတယ်ဆိုဉာဏ်ကိုပြောတဲ့နာမည် ဉာဏ်စဉ်ရဲ့နာမည်ကိုအတိတိုးရဲဆိုတာအာယုဘက်ကကြတော့အတိတိုးစရာရှိတိုးစရာမရှိတော့သူ့ကိုတိဖို့ပြောင်းလဲလာတာဒီဘက်ကအတိကအားရှိလာတော့အာယုကိုအရင်ကလူလူသိတယ်တဖြည်းဖြည်းနဲ့ယုံနယ်လို့သိလာတယ်ယုံနယ်လို့သိလာကနေပြီးတော့ ကြောင်းကျိုးဆက်တည်လာတယ်ဟောအဲ့လိုတည်လာနေပြည့်ချင်းဖြစ်ချင်းပြည့်ချင်းပဲလို့တည်လာတယ်အပြည့်သဘောပဲရှိတယ်လို့တည်လာတယ်ဟောအာယုကိုတည်တဲ့အခါမှာတည်ပုံတွေထူးခြားထူးခြားလာတာမျိုးကိုအာယုဘက်ကအတိတိုးတယ်လို့ခေါ်တယ်အာယုရဲ့သဘောအမှန်ကအပြည့်ပဲရှိတယ်ဒါပေမဲ့ဘုန်းကြီးတို့ကအဲ့ဒီခရီးရောက်အောင်လို့တော့ရှောက်အောင်ပါနော် တော်ရှာပါအောင်မှာအဲ့တော့အဲ့ဒီခီးမရောက်သေးခင်တော့ဟိုနာမရူပပရိစေတဉာဏ်လို့ခေါ်တဲ့ယုတ်နဲ့နံခွဲတိတဲ့ဉာဏ်ကမှမနေလို့ရအောင်ပါဟုတ်တယ်ပါလူစိတ်ပြောက်ပြီးတော့ယုတ်နံစိတ်ရောက်ဖို့တော့မှအတော်ကြိုးစားအားထုတ်ရအောင်ပဲနာမကနံ ပါကယုတ်ပရိစီရာကပိုင်းခြားလာညာနာကတိတာယုတ်နဲ့နာကိုပိုင်းခြား၍တိခြင်းခွဲခြား၍တိခြင်းအဲ့ဒါတော့လွယ်ပါမလားလူစိတ်ပြောက်ပြီးတော့ယုံနံလို့ဒီလိုအတိညာဝင်လာဖို့တော့မှတော့ခင်းရင်းသားတာဟုတ်တယ်ပါ အခုတော့ဉာဏ်စဉ်တွေကိုထပ်ပြီးတော့လေ့လာကြမယ်။ဒါကြောင့်မို့တရားမဟောသေးပြီတရားမနာသေးပြီတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကဒုတာရှင်တော်မြတ်ဘုရားကိုလည်းအချိန်ကိုကရှင်ကိုကြရအောင်။နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တ 16ပါးရှိတယ်ဘယ်နှပါးရှိလဲ16ပါးမှာ73ပါးသောဉာဏ်စဉ်ကိုပဲဘုန်းကြီးတို့ကကြိုးစားရတယ်နောက်ပိုင်း3ပါးတော့မဉ္ဇဉ်ပူညာပြစ္ဆုခဏဉာဏ်မဉ္ဇဉ်ပူညာပြစ္ဆုခဏဉာဏ်ဆိုတာကိုကအာထုတ်ဆရာမလို့ရဟာတယ်နော်အာထုတ်ဆရာမလို့တရားအာထုတ်တဲ့အခါမှာလည်းပဲဉာဏ်စဉ်သဘောအရာပထမပိုင်းမှာတော့ ပုဂ္ဂိုလ်ကအားထုတ်ရတယ်ကြိုးစားရတယ်ဆိုတဲ့အပိုင်းတွေရှိတယ်အဲ့ဒါပုဂ္ဂလပြာပါဒလို့ခေါ်ပါတယ်ပုဂ္ဂလပြာပါဒပိုင်းပုဂ္ဂိုလ်ကကြိုးစားရတယ်အားဆိုင်ရတယ်တတိရှိရတယ်ပြုထောင်ရတယ်ဆိုတဲ့အပိုင်းလေးရှိတယ်ဓမ္မပြာပါဒပိုင်းကြတော့ဓမ္မကသူ့ဟာသူသူ့သဘောသူဆောင်သွားတဲ့အပိုင်းလေးလို့ရှိတယ်နော် တတိယနေပေခုစပြီးတော့အာထုတ်တဲ့နေပေတော့တတိနေပေလို့ခေါ်တယ်။နောက်ပိုင်းကျတော့အတိရဲ့နေပေလေးရောက်သွားတယ်။တတိနေပေလေးမှနေရင်တတိကိုတော့ကြိုးစားပြီးတော့အာထုတ်ဖို့လိုလားမလို့။နာမရူပပရိစေဒဉ္စ ယူနေငံကိုပိုင်းခြားသိမြင်တော်မြတ်လူစိတ်ပြောက်၍ယုံနံဆိုတဲ့အတိရပါပဲဒါဥဆုံးသိရမယ်ဉာဏ်စဉ်ခကြီးမှာပထမသိမြင်ရမယ်အပိုင်းဖြစ်တယ်နော်အဲ့ဒီအပိုင်းမှာအလယ်ပိုင်းကိုစပြီးတော့အာယုဤအလယ်ပိုင်းကိုစ၍မြင်တတ်တယ်အာယုကိုကောင်းစွာမယူနိုင်သေးဘူးလို့ဆိုလိုတယ်နော် အလယ်ပိုင်းပဲမြင်တယ်လို့ဒီလိုပြောတာတဲ့ဆိုင်တော့အာယုကိုကောင်းကောင်းမယူနိုင်သေးဘူးကောင်းကောင်းမယူနိုင်သေးဘူးဆိုရင်လည်းစိတ်လက်ကျစရာမလိုဘူးလေရှုစရာရှိတာကိုဒါတတိရှိစေတတိပြိုးထောင်နေလောကမှာဘယ်လိုရရတတိကိုဖြစ်အောင်ကိုလုပ်ရမှာเนาะအဲ့ဒါအဲ့ဒီအပိုင်းမှာဘာညာကဘာရောက်လာရမလဲဆိုတော့လူစိတ်ပြောက်၍ ယုံနဲ့ဆိုတော့အတိချင်းရောက်လာဖို့လိုလားမလို့ပါနော်ကိုယ်တန်တန်မာတာပထမဥဆုံးပဲပထမဥဆုံးပုဂ္ဂိုလ်တ attva ပျောက်သွားပြီးတော့လူစိတ်ပျောက်သွားပြီးတော့ယုံနဲ့ပဲဆိုရင်အတိနဲ့ရောက်ပါတော့ပထမဥဆုံးဉာဏ်စဉ်ပဲဒုတိယဉာဏ်စဉ်ကတော့ပစ္စယပရိက္ခဟဉာဏ် ပစ္စယပရိကဟဉာဏ်အကြောင်းနဲ့တကွာပိုင်းခြားသိသောဉာဏ်ပစ္စယပရိကဟဉာဏ်ကဘာလဲတော့အကြောင်းနဲ့တကွာပိုင်းခြားသိသောဉာဏ်ကိုပစ္စယပရိကဟဉာဏ်လို့ခေါ်တယ်ပစ္စယပရိကဟဉာဏ်ဆိုတော့သူအကြောင်းနဲ့တကွာပိုင်းခြားသိမြင်တဲ့ဉာဏ်လို့ဆိုတဲ့အတွက် ရုပ်နဲ့နာမ်လို့မြင်ပြီးလို့ရှိရင်မြင်သွားပြီတတ္တဝါဖြစ်ပြောက်သွားပြီရုပ်နာမ်ရဲ့လို့ထင်ရှားသိမြင်လာပြီလူစိတ်ပြောက်၍ရုပ်နာမ်ဆိုတဲ့အတိဉာဏ်မိမိတဏ္ဍာရောက်လာပြီဆိုသူတို့နှစ်ခုရဲ့ဆက်သွယ်ချက်ကိုသိရဘလူမျိုးအကြောင်းနဲ့တကွဖြစ်နေပြနေတဲ့သဘောတွေဖြစ်တယ် အကြောင်းကြောင့်ဖြစ်နေတဲ့သဘောတရားတွေပဲအလိုလျောက်ပေးရမှာမဖြစ်ဘူးအကြောင်းကင်း၍မြည်သည့်အရာများမဖြစ်ဘူးဒီလိုသိလာတယ်အဲ့ဒီမှာပါအသိဉာဏ်ပေါ်လာလေဆိုအကြောင်းကြောင့်ဖြစ်နေတာဖြစ်သည့်အတွက်ငါကလှုပ်ခြင်းမဟုတ်ဘူးဆိုတာသိသွားတယ်မိမိရဲ့လှုပ်ဆောင်ချက်မပါဘူးလှုပ်လို့မရဘူး ဘူးဆိုတဲ့အသိဉာဏ်မိမိမှာရတယ်နော်လူလောက်တာမဟုတ်ဘူးရှုမှတ်မှုတစ်ခုလေးတောင်မှလူမလုပ်ဘူးလေအာယုပေါ်လို့ပေါင်းနေပြင်းနေဆိုတဲ့ပေါင်းမှုလေးပေါ်လို့ပေါင်းတာကိုရှုတဲ့စိတ်ကလေးဖြစ်ရတာပေါင်းတာလေးကအကြောင်းတရားသူ့ကိုရှုတာကအကျိုးတရားငါလောက်တာမဟုတ်တာငါရှုတာလည်းမဟုတ်ဘူးဆိုတဲ့ ဝင်လေထွက်လေလေးတစ်ခုရှုတယ်ဝင်လေထွက်လေလေးတစ်ခုရှုတယ်ဝင်နေလို့ရှုလိုက်တယ်ဝင်နေဆိုရင်အာယုရှိလို့ဝင်လေကိုရှုတဲ့မတ်စိတ်ကလေးဖြစ်တယ်နော်အဲဒီလိုအာယုကြောင့်အကြောင်းကြောင့်ရှုမှတ်တဲ့ရှုမှတ်စိတ်ကလေးတစ်ခုမှလို့ပဲအကြောင်းကြောင့်အကျိုးဖြစ်တယ် တိမှုတစ်ခုမှကိုပဲအကြောင်းကြောင့်အကျိုးဖြစ်နေတာဆိုတဲ့ခါကျတော့ငါကတိတာမဟုတ်ဘူးဆိုပြတ်မသွားဘူးလားငါကတိတာမဟုတ်ဘူးလူကတိတာမဟုတ်ဘူးအကြောင်းတရားတွေဒီတဘဝလုံးစာကို အကြောင်းအကျိုးနဲ့ဆင်ခြင်မလားရှုမှတ်မှုတစ်ခုတိုင်းတစ်ခုတိုင်းပရမတ်တရားတွေကိုအကြောင်းအကျိုးသိမြင်နေနေဖြစ်လာပြီလား ကျေပြန့်စွာအကြောင်းကျိုးသိမြင်ပုံကိုစဉ်းစားလို့ရတာများတယ်။အကြောင်းကျိုးသိမြင်တဲ့ဉာဏ်ကိုကျေကျေပြန့်ပြန့်စဉ်းစားလို့ရတယ်နော်။အဲတော့ထပ်ပြီးတော့ဒီအကြောင်းအကျိုးကိုသိမြင်လိုက်ပြီဆိုရင်နတ်ကလောက်တာဟုတ်ဘူးတကူရှင်ကဖန်တီးထားတာမဟုတ်ဘူးဒီချစဉ်းစားဖို့ကောင်းတာမကောင်းဘူး နော်ကိုကြုံတွေ့နေရတဲ့ဟာအားလုံးကဘာရှိလဲအကြောင်းရှိလို့အကျိုးဖြစ်နေတာအကြောင်းရှိလို့အကျိုးဖြစ်နေတာသူ့ကြောင့်ငါကြောင့်ဆိုတာမဟုတ်ဘူးသူ့ကြောင့်ငါကြောင့်ဆိုတာမဟုတ်ဘူးအကြောင်းရှိလို့အကျိုးဖြစ်နေတာလို့ဆိုလိုက်ကတရားသဘောအပြင်လောကသဘောတွေမှာပါအဖြစ်မှန်ကို ရှာတတ်လာတယ်နော် နောက်ဆုံးတကူရှင်ဆိုတာမရှိဘူးကိုယ်ကိုအရာအကြောင်းတရားတစ်ခုဖြစ်ပေါ်လာပြီဆိုရင်ဖန်ဆင်းတဲ့ပုဂ္ဂိုလ်ကြောင့်ဖြစ်တာတကူရှင်ကဖန်ဆင်းထားတာဒါတကူရှင်ရဲ့အရာပဲစသဖြင့်အဲ့ဒီလိုလုပ်လို့မရှိဘူးတဲ့ကိုယ့်ရဲ့ရုပ်တရားနဲ့တရားတွေမှာသူ့တဘာဝနဲ့အကြောင်းအကျိုးကိုသိမြင်လာတဲ့ကိုဖြစ်တဲ့ခံစားတော့ ဖြည့်မှန်သည်ပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးတကူရှင်ကလုပ်နေတာမဟုတ်ဘူးငါကလုပ်နေတာလည်းမဟုတ်ဘူးသူကလုပ်နေတာလည်းမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတဲ့တရားများသာဖြစ်တယ်ပစ္စယပရိက္ခာဉာဏ်အကြောင်းနဲ့တကွာပိုင်းခြားသိမြင်သောဉာဏ်နဲ့နော် အဲ့တော့အဲ့ပစ္စယပဟိကဉာဏ်ရောက်မှအာယုရဲ့အစအလယ်ဆုံး၃ပါးမှာအာယုတစ်ခုတစ်ခုတွေ့ထီလို့အစနဲ့အလယ်အထိကတည်နိုင်တဲ့အဆုံးကိုတော့သူမသိသေးဘူး။မနဲ့ပါပဲသိတယ်။အစနဲ့အလယ်ဆိုတော့အာယုကိုကောင်းစွာမယူနိုင်သေးဘူးလို့ဆိုလိုတယ်။အဲ့တော့ နာမရူပပစ္စယဉာဏ်နာမရူပပရိက္ခဟဉာဏ်ပစ္စယပရိက္ခဟဉာဏ်ပရိစေဒဉာဏ်ခုနကပထမပရိစေဒဉာဏ်ရဲ့ဒုတိယပစ္စယပရိက္ခဟဉာဏ်ရဲ့ဒီဉာဏ်နှစ်ပါးကိုတော့တဲ့သူက အနိစ္စစတဲ့လက္ခဏာအသွင်ပြင်များထင်ရှားစွာ ဖြစ်ပေါ်လာသေးတဲ့အတွက်ကြောင့်ဝိပဿနာဉာဏ်ဆယ်ဆင့်မှာရည်တွက်ပြသခွင့်မရသေးဘူးနော်အနိစ္စစသည်လက္ခဏာအသွင်ပြင်များထင်ရှားစွာ ဖြစ်ပေါ်လာသေးတဲ့အတွက်ကြောင့်ဝိပဿနာဉာဏ်စဉ်ထဲမှာတော့သူ့ကိုဝိပဿနာဉာဏ်ဆယ်ဆင့်တဲ့ ထည့်တယ်သဘောပေါက်လားအဲ့တော့အဲ့ဒီဉာဏ်တစ်ခုကဘုန်းကြီးတို့သိဖို့တာကခုနလိုအစမြင်နဲ့အလဲမြင်နဲ့ဆုံးမြင်နဲ့ဆိုတာကအာယုံကိုကောင်းစွာမယူနိုင်သေးဘူးဆိုရင်တော့အာအလေပဲမြင်တာအစနဲ့အလေပဲမြင်တာအဆုံးကိုပဲမြင်တာဆိုတာသဘောတရားအရာပြောရတာ တေချာပြောဆိုရင်တော့အာယုံကိုသူကကြံကြံနာနာမိအောင်ကိုဖန်တယ်နော်အပိုင်းဉာဏ်တစ်ခုပါလေအနေစာလက္ခဏာလည်းမထင်သေးဘူးသဘောပေါက်လားအဲ့တော့အနေစာလက္ခဏာမထင်တဲ့အခါကျတော့သူကဝိပဿနာဉာဏ်အရာမဝင်သေးဘူးလို့ခေါ်တယ်ဝိပဿနာဉာဏ်အရာမဝင်သေးဘူးဆိုပေမဲ့ ဝိပဿနာခရီးဉာဏ်စဉ်ခရီးရဲ့အစတည်းမှာပါလို့ထည့်ထားတာဟုတ်ဆိုသူတို့နှစ်ခုမပါရင်ဝိပဿနာဉာဏ်စဉ်မဖြစ်တော့ဟုတ်လားနာမရူပပရိစ္ဆေဒဉာဏ်ရဲ့ပစ္စယပရိက္ခာဉာဏ်ရဲ့ယုံဉာဏ်လို့ခွဲခြားသိမြင်တဲ့ဉာဏ်ယုံဉာဏ်လို့အကြောင်းနဲ့တကွသိသောဉာဏ်မပါလို့ရှိရင်အထက်က တရားတွေအားလုံးဘာမှလို့မရနော်ဘုန်းကြီးတို့ကတော့အများအားဖြင့်အောက်ပိုင်းလေးညာလောက်ကိုပိုင်ပိုင်နိုင်နိုင်ခိုင်ခိုင်ခက်ခက်လုပ်နိုင်နေဆိုရင်အထက်ညာတွေကိုတော့ပို့ပြီးတော့အားထုတ်တဲ့အခါမှာခရီးရောက်နိုင်တယ်လို့ယူဆတယ်နော်ဓမ္မရူပပြိစိတဉာဏ်ဒါကဝိပဿနာနာမည်တော်မတတ်သေးဘူးအနိစ္စလက္ခဏာ ပြည့်မြင်မှုမပါဘူးနောက်တစ်ခုကပစ္စယဗဟိကဉာဏ်တမ္မာတဏဉာဏ်ပေါင်း၍ရှုမြင်သုံးသပ်တတ်သောတမ္မာတဏဉာဏ်အနိစ္စလက္ခဏာကိုရှုမြင်တတ်လာပြီးစင်ကြယ်တတ်လာပြီးဒုက္ခလက္ခဏာကိုစင်ကြယ်တတ်လာပြီးတမ္မာတဏဉာဏ်ပြီးတော့ဥဒိယဘယဉာဏ်အဲ့ဒီဥဒိယဘယဉာဏ်ရောက်ပြီးဆိုလို့ရှိရင်တော့ဖြစ်ပြမြင်တဲ့ဉာဏ် ဖြစ်ပြမြင်ရကနေပြီးတော့မယဉာဏ်အပြည့်မြင်တဲ့ဉာဏ်အာဒီနဝဉာဏ်ညီငွေတဲ့ဉာဏ်အဲ့ဒီလိုနေပိဉာဏ်ဉာဏ်ဒါမျိုးတစ်ဖြည်းဖြည်းအဲ့ဒီနောက်ပိုင်းဉာဏ်တွေကတော့နာမည်သာကိုယ်သွားတာနော်အာကောင်းအောင်လုပ်ရုံပဲရှိတော့တာအရင်ဆုံးခီးပေါက်အောင်ရှောက်ရမှာကဥတ္တရာဘယဉာဏ်လို့ခေါ်တဲ့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ရောက်အောင် အရင်ဆုံးရှောက်အောင်နော်အဲ့တော့ဖြစ်ဖြစ်မြင်ဖို့ဟာဘာမှများများမလို့လေးညံပဲလို့ပါပဲဟုတ်လားအခုတော့နညံလောက်ခီးပေါက်ပြီလို့ထင်တယ်သုံးညံလောက်လည်းပေါက်ကောင်းပေါက်မှာပေါ့နော်ဒီပစ္စည်းအပဋိကဉာဏ်မှာတဲ့ရှုရရှိုက်ရများမှာအရှုရှိုက်တယ်ပျောက်သွားတတ်တယ်ရှုရှိုက်တဲ့အခါမှာပျောက်သွားတတ်သေးတယ်တဲ့များသောအားဖြင့်ထွက်လေ ရှိုက်အထုပ်မှာပျောက်ပြောင်းနေတတ်တယ်အသစ်အသစ်ဖြစ်ပေါ်လာတဲ့အာယုန်တွေကိုလည်းလိုက်လိုက်ပြီးတော့မှတ်နေရတာတော့မူလအာယုန်ကလည်းလွတ်လွတ်ပြီးတော့သွားတတ်ပါသေးတယ်အဲ့ဒါဘာလို့ဆိုလို့လဲဆိုတော့တမာတိကနေပညာကိုစပြီးတော့ကူးတဲ့အတွက်ကြောင့်သူ့ကိုဉာဏ်လို့တော့တမွန်တက်လို့ရတယ်သူကတမာတိကနေပြီးကူးပညာကိုစပြီးကူး သမာဓိကနေပညာကိုကူးတော်ညာလဲပဲဝိအနိစ္စလက္ခဏာကိုတော့သူသိမြင်နိုင်စွမ်းမရှိဘူးနော်သမာဓိကနေပညာကိုစပြီးကူးလို့အတွက်သူဉာဏ်အရာသွင်းပြီးတော့ဝိပဿနာဉာဏ်စဉ်ထဲမှာထည့်ထားတယ်ယောဂီများအားလုံးကတော့ဒီဉာဏ်၄ဉာဏ်အထိတက်လန်းနိုင်ပြီလို့ဘုန်းကြီးတို့ကယူဆတာ တက်လန်းနိုင်တယ်လို့ယူဆတာပေါ့။ဒါတော့ပုဂ္ဂိုလ်ကိုစစ်မှပို့ပြီးတော့အောင်မြင်မယ်။နောက်တစ်ခါတမတဏဉာဏ်အဝင်မှာယောဂီတိုင်းမဟုတ်တော်လည်းပဲနော်တမတဏဉာဏ်ဝင်လာပြီဆိုအစလည်းမြင်တယ်အလယ်လည်းမြင်တယ်အဆုံးလည်းမြင်တယ်ဆိုတော့အစအလယ်ဆုံးကိုမြင်သွားပြီသူကတမတဏမှာဒါအာယုကိုကောင်းစွာယူနိုင် နော်အာယုံကိုကောင်းစွာယူနိုင်တဲ့အခါကျတော့ဟိုဘယ်လိုဖြစ်လဲဆိုရင်အာယုံကိုကောင်းစွာယူနိုင်တယ်ဆိုတာအစအလေဆုံးအကုန်တိသွားတာပေါ့တိသွားတဲ့အခါကျတော့တချို့ကအစအလေဆုံးအကုန်တိအောင်ရှုမှတ်လို့ဒီလို ဂယုတစိုက်ရှုမှတ်စေခြင်းလို့သုံးတဲ့စကားလုံးရှိတယ်။အစလည်းသိအောင်အလယ်လည်းသိအောင်အဆုံးလည်းပဲသိအောင်ရှုမှတ်ပါဆိုပြီးတော့ပြောတဲ့စကားလုံးရှိတယ်လေ။သို့တော်လည်းပဲအစအလယ်အဆုံးကိုသိအောင်မှန်ရမှာထက်မှတ်နိုင်သွားတာကပိုကောင်းတယ်နော်။သိအောင်မှန်ရမှာလားမှတ်နိုင် စကလုံးကလည်းတူဘူးနော်တိအောင်မှတ်တယ်ဆိုတော့တမင်ကြီးလောက်ပြီးတော့အစားကိုတိအောင်လုပ်နေတယ်အလယ်ကိုလည်းတိအောင်လုပ်နေတယ်အစွန်းကိုလည်းတိအောင်လုပ်နေတယ်မဲ့အစားအလယ်အစွန်းတိအောင်လုပ်တာထက်အစားအလယ်အစွန်းရှုမှတ်နိုင်သွားတာမျိုးဖြစ်ရတယ်နော်ရှုမှတ်နိုင်သွားတာမျိုးဖြစ်ရတယ် အဲ့တော့ဇရိုက်တို့မြင်လို့ဆိုတာအစွဲဇရိုက်တွေမြင်နေပါလားပေါ့အဲ့ဒီညမှာအစွဲဇရိုက်မြင်အဲ့ဒီဇရိုက်လွန်တဲ့ပုဂ္ဂိုလ်တွေမြင်ရှိတဲ့ပုဂ္ဂိုလ်တွေဒီနေရာမျိုးမှာတဲ့သူကဟိုမျောတဲ့စိတ်တွေဖြစ်တတ်တယ်မျောရင်ဘယ်လိုလေးဖြစ်ရမလို့ရှုွက်ပေါ်မှာမျောတဲ့စိတ်တွေအများကြီးဖြစ်တတ်တယ်သူက မြင်ရောင်ကြားရောင်တွေလည်းရှိတတ်တယ်။ဘဝတွေမြင်တယ်လို့ဒါတွေကြားတယ်လို့အဲ့ဒီလိုလည်းအဲ့ဒီချင်းအဲ့ဒီဉာဏ်မှာဖြစ်တတ်ပါသေးတယ်။အဲ့တော့မြင်ရောင်ကြားရောင်တွေရှုွက်ကြားကနေပြီးတော့ကိုယ်စိတ်ကို ကစားပြနေတယ်လို့ဖြစ်တဲ့အတွက်အစွဲမဝင်အောင်ဘဝတိထားဖို့နော်အစွဲစိတ်တွေဝင်ပြီးတော့မြင်တာတွေကြားတာတွေအပေါ်မှာ အပြင်ကမြင်တာကြားတာတွေကိုဒီထဲမှာလက်ခံပြီးတော့အများကြီးပုံပေါ်တတ်တယ်စဉ်းစားဉာဏ်များတဲ့တမတနာဉာဏ်ဆိုသုံးတတ်တဲ့ဉာဏ်အနိစ္စလက္ခဏာလို့သုံးတတ်ရမယ်အစားဉာဏ်ဓာတ်တွေတွေးနေတာပေါ့ဒုက္ခလက္ခဏာလို့တကယ်မြင်တဲ့အဆင့်တော့မဟုတ်သေးဘူးသုံးသပ်ဆင်ခြင်သောဉာဏ်ကိုနေရဝိပဿနာလို့ခေါ်တယ်ဒီဉာဏ်ကိုတချို့ကနေရဝိပဿနာရလို့သုံးတယ် တချို့စာအုပ်ထဲမှာဘယ်လိုရေးထားလဲဆိုတော့ဝိပဿနာအတုဆိုပြီးရေးထားတယ်ဝိပဿနာအတုတော့မဟုတ်ဘူးပေါ့လေဒီလိုစင်ကြင်နာမျိုးလေးဖြစ်တယ်သူကအတုလို့ဆိုတာလေသူတင်စားပြီးတော့ပြောတာတကယ်အနိစ္စလက္ခဏာကိုသိမြင်တာမဟုတ်သေးပဲနဲ့နော်တမ္မာတဏ္ဍဉာဏ်ဆိုသုံးတတ်တာအနိစ္စလက္ခဏာပါလားလို့ ဒုက္ခလက္ခဏာတွေပါလားလို့ဆင်ញံသုံးတတ်တာမျိုးအနတ္တလက္ခဏာပါလားလို့ဆင်ញံသုံးတတ်တာမျိုးကိုသမတနာဉာဏ်လို့ခေါ်တယ်။ဒါအနေစာလက္ခဏာတကယ်မြင်တာကိုဝိပဿနာဉာဏ်ကမှမြင်နိုင်တယ်။အာသုံးတတ်ရုံများနေရတော့မရဘူးလေ။ဒါကြောင့်မို့ဒီအစစ်ကိုနေရဝိပဿနာဆင်ញံတဲ့ဉာဏ်ဓမ္မဟောရေးတချို့သုံးလုံးကအတုလို့ အစစ်မြင်တာမဟုတ်သေးပေမဲ့အိစ္ဆာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတို့ကိုစင်မြင်တဲ့အသိဉာဏ်မျိုးဖြစ်တယ်ပေါ့နော်အဲ့ဒါကိုလည်းကိုယ်ကနည်းနည်းသိထားဖို့လိုလားမလိုဘူးလားသူကကိုယ်တွေ့မဟုတ်ဘူးတဲ့စိတ်တွေ့လို့ပဲပြောရမှာကိုယ်တွေ့တော့မဟုတ်သေးဘူးယုံ nant ကိုအိစ္ဆာလက္ခဏာမြင်တဲ့အဆင့်မရောက်ဘဲနဲ့ စိတ်ထဲမှာဆင်ခြင်ဉာဏ်ရတာဖြစ်တယ်။အမြင်ဖြစ်ခဲ့ရင်ဘာပဲမြင်မြင်ပေါ့အဲ့ဒီအချိန်မှာခုနလိုနတ်ပြည်လိုဆရာတော်ကြီးတွေလိုဘာလို့ကိုစိတ်ထဲကဟိုမြင်စရာတွေအများကြီးရှိတယ်။အမျိုးမျိုးအဖုံပုံမြင်တတ်တဲ့စိတ်တတ္တာစရာရှိတဲ့လူကတတ္တာနဲ့ပတ်သက်တာတွေမြင်တတ်တယ်။ ဒုတိယဇယရှိခဲ့လို့ရာဂဇယရှိခဲ့လို့ဒေါသဇယရှိခဲ့လို့သူ့ဇယအားလို့ဆိုတာမြင်တတ်တာပေါ့နော်။နောက်အယောင်ရင်းတွေလည်းမြင်တတ်တယ်။နောက်ပူဇင်ယူလေးတွေလိုလိုမိထွန်းထားတယ်လို့လို့ဒါမျိုးလေးတွေလည်းဒီချိန်မှာစပြီးတော့မြင်လာပြီ။ဒီအယောင်လေးမြင်မှုဆိုတာတစ်ဖြည်းဖြည်းဟိုအထက်ပိုင်းဉာဏ်တွေအထိမြင်တတ်သေးတယ်နော်။ ဥရိယပယညာအရင်ပိုင်းအမှုပိုင်းမှာဆိုပို့ပြီးတော့မှအာကောင်းကောင်းမြင်တတ်တယ်ပို့ပြီးတော့အာကောင်းကောင်းမြင်တတ်တယ်အဲ့တော့ကြားတယ်ဆိုရင်လည်းပဲဘာပဲဖြစ်ဖြစ်ကြားတယ်ဆိုရင်လည်းဆရာတော်ကြီးသုံးတာကမြင်တယ်ဆိုရင်လည်းသူ့တုံးနဲ့သူ့ကိုပြန်ရိုက်လိုက်ပါကြားတာတွေတခုခုကြားတယ်ကြားတယ်ဟို စိတ်အထင်နဲ့ကြားလေတရားရောက်ကလာပြောသလိုလိုပါလို့ဒီလိုတွေလည်းအဲ့ဒီချိန်မှာဖြစ်တတ်တယ်။မြင်ရင်လည်းပဲတဲ့သူ့တို့နဲ့သူ့ပြန်ရိုက်ပေးလိုက်ပါ။ကြားရင်လည်းသူ့ဓာတ်နဲ့သူ့ပြန်ကုတ်ပေးလိုက်ပါဆိုတာကမြင်မြင်တယ်လို့ပဲမှတ်ပါလို့ပြောတာ။ကြားရင်လည်းကြားရင်ကြားတယ်လို့ပဲရှုမှတ်ပြီးတော့အဲ့ဒီနေရာမှာပဲအဲ့ဒီဇာတ်လမ်းကိုအဆုံးသတ်ပါစေရှေ့ဆက်ပြီး ဆွဲစိတ်ဖြင့်ပုံကြီးမချဲ့လေနဲ့ဆွဲစိတ်ဖြင့်ပုံကြီးမချဲ့လေနဲ့အဲ့ဒီအခါကျတော့တဲ့ရွှေအတုကမတ်တမ်းမတ်တမ်းမတင်ခံဝင်တယ်လို့ပဲတဲ့မုံမုံမင်းမင်းနဲ့တဖြည်းဖြည်းဝေးဝေးဝေးပြောက်သွားတတ်တယ်တဲ့မတ်တမ်းတင်ခံရတော့ကိုယ်တွေ့နမိတ်မျိုးမဟုတ်ဘူးတဲ့မတ်တမ်းတင်မခံတဲ့ မှတ်တမ်းတင်မခံနိုင်တဲ့ကံကြတော့သူကမြင်မြင်နဲ့ဟိုတရားမှတ်ရင်းနဲ့ပရမတ်ယုံဉာဏ်များကိုသိမြင်တာမဟုတ်ဘဲနဲ့အခြားဟာရမြင်တတ်တယ်ဆင်ញင်ရဲ့တမတနာဉာဏ်မှာအများကြီးမြင်တတ်တယ်နော်အများကြီးလည်းကြားတတ်တွေ့တတ်သေးတယ်အဲ့ဒါတွေကိုသူ့ထုံးနဲ့သူ့ပြန်ရိုက်သူ့ဓာတ်နဲ့သူ့ပြန်ပုတ်ဆိုလို့ပဲရှုမှတ်ပြီးတော့သွားပါတဲ့ကြောက်စရာမြင်လည်းပဲမကြောက်နဲ့အိမ်မက်ထဲမှာအထိုးခုခံရတဲ့ကဲ့သို့ ကြောက်စရာတွေလည်းမြင်တတ်တယ်လို့ပြောတာလည်းတွေ့ရမတွေ့ဘူးလားဒီနေရာမှာတဲ့ဆရာတော်ကြီးကပြောတာယောဂကာကွယ်ရေးနဲ့ဥဒ္ဒရေးဆိုတဲ့မျိုးရှိတဲ့နေရာမှာကာကွယ်ရေးအပိုင်းကမဖြစ်ခင်ကျွတ်တင်ပြီးတော့ကာကွယ်ရတာဟုတ်တယ်မလားမဖြစ်ခင်ကာကွယ်ရတာနဲ့ဖြစ်ပြီးမှဥဒ္ဒရတာဘယ်ဟာကောင်းမဖြစ်ခင်ကာကွယ်ရတာကောင်းတယ်ဒါကြောင့်မို့ ဒီလိုမျိုးဟိုအနေအထားဟိုတွေ့တာနေမြင်တာနေကြောက်စရာကောင်းတာနေအမျိုးမျိုးအပုံပုံအဲမြင်တဲ့အထိကိုစောင့်မနေပဲနဲ့တမာတိဉာဏ်အမြင်တလာတာနဲ့ဟိုကကြိုတင်တတိပေးထားပြီးတော့မှအခုကြိုတင်တတိပေးထားတာနော်မိမိကကုဏလိုဇယိုက်အမျိုးမျိုးဖြင့်အကဲခတ်ပြီးတော့ တတိကိုပဲထိထိရောက်ရောက်ဘာတွေ့တွေ့ဒါကိုမြန်မြန်ရှုမှတ်ရေးနေတာလေလိုရင်းပဲမြန်မြန်ရှုမှတ်ရေးလေဆိုတာကပွေနဲ့တူတာမတူပါဝင်လာရှုမှတ်ဘာဝင်လာလဲရှုမှတ်ဘာမြင်လဲရှုမှတ်ဘာကြားလဲရှုမှတ်ကြောက်စရာကောင်းတဲ့ထင်လဲရှုမှတ်ဒါဟာသူ့လွတ်မထားဘဲနဲ့ခပ်တွတ်တွတ်ခပ်မြန်မြန်ကပွေထားလို့ရှိရင်စိတ်ထဲမှာ နိဗ္ဗာန်ဆိုတဲ့အဆင့်ကိုရောက်မှသွားတော့နော်အာယုံမှာသိမြင်တဲ့နိဗ္ဗာန်ပိုင်းအထိမရောက်သွားတော့ဘူးတဲ့တမာတဏဉာဏ်ဆိုတာအမျိုးမျိုးပုံပုံတွေးတာကစင်ကျင်သုံးတတ်တယ်ဆိုတာထက်လွန်ပြီးတော့မရှိမှပဲနဲ့ရှောက်တွေးရတယ်အများရှိတယ်နော်အဲဒါကြောင့်မို့ဆရာသမားလုပ်တဲ့ပုဂ္ဂိုလ်တွေအရေးကြီးတယ် အမို့ရင်တွေးကြတိုင်းတွေးပြီးတော့စဉ်းစားကြတိုင်းစဉ်းစားနေတာမမေ့ရပြောခဲ့ပြီအဲ့ဒါလမ်းမကိုရောက်သွားနိုင်တယ်ကိုတွေးဆိုပြီးတော့မှလည်းကိုတွေးတာကိုကိုတွေ့ဒီလိုထင်သွားတာနော်ကိုတွေးတာကိုကိုတွေးလို့ထင်တာအမှန်တွေးတာလားကိုတွေးတာတွေးတာကိုယ်တိုင်တွေးထားတဲ့အတွေးကိုကိုတွေးမြင်တယ်လို့ယူဆသွားတတ်ပါတယ်ကြောက်စရာ တွေးတဲ့အတွေးကိုပဲကိုယ်တွေးလို့ဒီလိုထင်တယ်ဒီလောက်ဉာဏ်လေးနဲ့ဘာမှမတွေးသေးဘူးလို့ယူဆမှာပေါ့နော်တမတဏဉာဏ်အတော့အတန်ရင့်တန်အားကောင်းလာပြီဆိုအစလေဆုံးသုံးပါလို့အကုန်လုံးလည်းမြင်ရပြီအာယုံတွေရိတ်ခနဲ့ရိတ်ခနဲ့ပျောက်ပျောက်သွားတာအပျောက်မြန်ဆန်တာကိုလည်းသိလာနိုင်ပါလေ ပညာပဲဖြစ်ဖြစ်မရင်ကျက်သေးတဲ့အပိုင်းရင်ကျက်သွားတဲ့အပိုင်းရဲ့လို့ဒီလိုရှိတာပေါ့မရင်ကျက်သေးဘယ်လိုမြင်တတ်တွေးတတ်တယ်ရင်ကျက်လာရင်လည်းတွေးတတ်သေးတယ်ဘလို့တွေးတွေးမရင်ကျက်သေးခင်တွေးရတယ်ရှုမှတ်မှုနဲ့ကျော်လာရမယ်ရင်ကျက်တဲ့အခါတွေးတဲ့အပိုင်းကိုလည်းရှုမှတ်မှုနဲ့ပဲကျော်လာရမယ်မရှုမှတ်နိုင်တယ်မရှုမှတ်နိုင်တိုင်း လူမထမ်းအာယုကံကိုတားတတ်တဲ့အတားဆီးအလုံးဝင်ရောက်မယ်နော်ဘယ်ဘယ်လောက်ဉာဏ်အဆင့်မြင့်မြင့်မရှိမှဘူးထိုင်စဉ်းစားနေမယ်ဆိုရင်ဒီဝါကတရားတွေကဝယ်အောင်မှာပဲနော်ဝင်ပြီဆိုတာနဲ့တားလိုက်တာပဲဘုရားမထမ်းတားလိုက်တာပဲအဲ့လိုမျိုးဖြစ်တတ်ပါလေတဲ့ ရွေ့ပြောက်ပြောက်ပြီးတော့လည်းပြောက်သွားတာလည်းရှိတယ်မိန်ပြောက်ပြောက်ပြီးတော့လည်းပြောက်သွားတာလည်းရှိတယ်တဲ့တစ်ခါတည်းမှာလုံးဝပြောက်ွယ်သွားတာမျိုးလည်းရှိတတ်ပါတယ်အာယုကလေနော်ရှုမှတ်လိုက်တယ်ရှုမှတ်လိုက်တယ်မှာရွေ့ရွေ့ပြီးတော့ပြောက်သွားတာမိန်မိန်ပြီးတော့ပြောက်သွားတာဒါမှမဟုတ်ရှုမှတ်တဲ့အာယုတွေကလုံးဝပြောက်သွားတာမျိုးလည်းရှိတတ်တယ်အဲ့ဒီအချိန်မှာတချို့ကမမြဲပုံလက္ခဏာကိုရှင်းမိသွားတာရှိ တချို့ကြတော့လည်းပြည့်နေပုံလက္ခဏာကိုရိပ်မိသွားတာရှိတယ်တချို့ကြလည်းသဘောမျှရှိတာပဲလို့ဒီလိုရိပ်မိသွားတာရှိတယ်အဲ့ဒီလက္ခဏာသုံးချက်တစ်ချက်တစ်ချက်ကိုအရှုဉာဏ်မှာကိုကစင်ကြင်နေဉာဏ်နဲ့ထပ်ဝင်လာလက္ခဏာကိုအနိစ္စလက္ခဏာကိုစင်ကြင်လာတယ်ဒုက္ခလက္ခဏာကိုစင်ကြင်လာတယ်အနတ္တလက္ခဏာကိုစင်ကြင်လာတယ်ဆိုတော့ ယ်သူအပေါ်မှာမိပြီးစင်ကြင်လာလဲဆိုတော့ရှုွက်အပေါ်မှာအမိပြုပြီးတော့စင်ကြင်လာဟုတ်တယ်မလားဒါသမာဓိဉာဏ်အစစ်ဖြစ်တယ်အတုတွေလည်းအများကြီးရောရောနေတယ်လို့ပြောတာနော်ကြည့်လေရွေ့ရွေ့ပြီးတော့ကြောက်သွားတာတွေ့မယ်နော်မေးပြီးပြီးတော့ကြောက်သွားတာတွေ့မယ်တစ်ခါတလေလုံးဝကြောက်နေတာတွေ့မယ်အဲ့လိုကြောက်သွားတာတွေ့ရင်လည်းကိုယ်အသိဉာဏ်ကဘာဆင်းနေတာလို့ဆိုတော့ အမြဲပုံချင်းညာတွေကိုဆင်ခြင်လာတယ်ပြက်နေပုံချင်းညာတွေကိုဆင်ခြင်လာတယ်သဘောမျှရှိတာပဲဆိုရင်ချင်းညာတွေကိုဆင်ခြင်လာတယ်လက္ခဏာ၃ချက်မှာတစ်ချက်တစ်ချက်များကိုဆင်ခြင်လာတယ်သုံးချက်ဆိုအကုန်လုံးလဲဆင်ခြင်နိုင်တယ်နှစ်ချက်သုံးချက်လဲဆင်ခြင်နိုင်တာပဲလက္ခဏာရတ္တပစ္စုပ္ပန်ပဋ္ဌာန်းဆိုဥတ္တနိယပြောပြထားတယ်လေ အဲ့ဒီမှာသူ့ရဲ့အသွင်အပြင်းအပြင်းအပြော့အမှုအရင်အကင်းအညာပေါင်းပါတိညာမှာအလွန်စကားပြောတယ်။ကိုကဘလို့အကင်းညာပါသလဲ။ကိုရဲ့အသိဉာဏ်ဘလို့အပြင်းအပြော့ရှိသလဲ။ဘလို့ကြော်လွားနိုင်သလဲ။ဘယ်အရာမှဆိုကြော်လွားဖို့လိုပါလဲ။ဘာနဲ့ကြော်လွားမလဲ။ရှုမှတ်မှုနဲ့ကြော်လွားဖို့ယူလာမလို့လား။ ဒီအချိန်မှာစစ်စစ်ဆက်ဆက်ရှုမှတ်မှုကိုအသာပေးဖို့လိုပါလေစိတ်နဲ့အစွဲခွဲရတဲ့ဉာဏ်ဖြစ်တဲ့အတွက်ကြောင့်စိတ်တည်လေ၆ချားနေတတ်တယ်စိတ်နဲ့အစွဲခွဲသောဉာဏ်ဖြစ်ပါတယ်လူလို့ဆွဲတယ်ငါလို့ဆွဲတယ်ဟုတ်တယ်မလားဒီဉာဏ်ရာရောက်တဲ့ခါကျတော့စိတ်နဲ့အစွဲခွဲရသောဉာဏ်ဖြစ်ပါတယ် စိတ်နဲ့အစွဲခွဲရသောဉာဏ်ဖြစ်တဲ့အတွက်စိတ်ကခြောက်ခြားနေတတ်တယ်။ဘာလို့လဲဆိုတော့အမြဲတမ်းဟိုပညာအာယုန်နဲ့နေနေတာများပြီးတော့ဒီချိန်ကျတော့အိစ္ဆာလက္ခဏာလေးလိုလိုဘာလိုလိုထင်လာမြင်လာတဲ့ခါကျတော့စိတ်ကပင်ကိုတာယာနေသောအရာကနေတဖြည်းဖြည်းပြောင်းလဲလာတာပေါ့။ပြောင်းစားပြုလာတယ် ။ဒါကြောင့်ဘုရားမှာတဏှာဉာဏ်ကိုဝိပဿနာဉာဏ်စဉ်ဤအစလို့ပြောတာ။သူကအစနော်။တမတဏှာဉာဏ်သည်ဝိပဿနာဉာဏ်ဤအစဖြစ်တယ်။ဒါကြောင့်စိတ်နဲ့အစွဲခွဲရတဲ့ဉာဏ်လည်းဖြစ်တယ်။အဲ့ဒီအချိန်မှာမကင်တွေတတ်ပေနဲ့လူတူတူပေါ်ကြောင်ကြောင်ဖြစ်သွားတာတွေဆရာစကားနားမထောင်တာတွေအဲ့ဒီညမှာဖြစ်တတ်တာပေါ့နော် တမာရီရလည်းအာမပြေသေးတဲ့အချိန်ကိုကလည်းဆရာကိုင်းတာသိစားမလို့ကိုကကိုလှုပ်ချင်တာလို့အဲ့ဒီအချိန်မှာပယောကအပူတာတို့ဟုတ်လားယူတာတို့အဲ့လိုမျိုးအမျိုးမျိုးအဖုံပုံတွေဖြစ်တတ်ပါလေဒါကပါလဲဆိုတော့ဆရာအကိုင်တွေလဲလူတွေမိမိကခုနကပြောတဲ့ကျူတင်ကကွယ်နေလဲတိထားဖို့လိုလားမလို့ ကြိုတင်ကာကွယ်နေရတော့ပါလေစိတ်ကိုလွတ်မထားပဲရှုမှတ်ဖို့ဘာတွေ့ပြီးရှုဖို့လိုလားမလို့နော်မမျောသွားစေနဲ့ပေါ့မမျောသွားစေပဲနဲ့ဘာတွေ့တွေ့စိတ်ကိုရှုမှတ်ဖို့လိုတယ်တတန်တရားလုံးကကိုယ်ကနေဆာအခုအနေဆာအဖြစ်ဆုံးဖြတ်ချက်ချလို့လေအချိန်ခါဖြစ်လာဟုတ်တယ်ပါတတန်တရားလုံးက နေစာအခုအနေစာအဖြစ်ဆုံးဖြတ်ချက်ချရမယ့်အချိန်ကဖြစ်နေတယ်ဉာဏ်ကအဲ့ဒီဘက်ကိုဥတီနေပြီဥတီနေတတန်တရားလုံးကဒုက္ခအခုဒုက္ခအဖြစ်ဆုံးဖြတ်ရမယ်အချိန်ကိုဥတီနေဉာဏ်ကလေအဲ့ဒီဘက်ကိုဥတီနေတယ်သူကတတန်တရားလုံးကအတ္တအခုအနတ္တအဖြစ်သုံးသပ်ပြရမယ်အချိန်ကြာရောက်လာပြီ အဲ့ဒီအခါမှာအနေထိုင်ကြတဲ့ရေဦးကြီးအတွင်းလက်သွင်းပြီးတော့လုခါလိုက်တဲ့ပမာအနုတ္တယဒီနောက်မိမိရဲ့စိတ်ဒီဉာဏ်နေအထိုင်ချပြီးသွေးများကလည်းတဖြည်းဖြည်းလှုပ်လာတဲ့သဘောရှိတယ်အထိုင်ကျနေတာကသူတို့ကငါပဲလို့ထိုင်ကြတယ်ယောက်ျားပဲလို့ထိုင်ကြတယ် ရေးတယ်လို့ထင်ကြနေတာဟုတ်ကဲ့ကောင်းတယ်လို့ထင်ကြတယ်ပိုင်တယ်လို့ထင်ကြနေတာလေရေးတယ်ကောင်းတယ်ငါပိုင်တယ်တကယ်ထင်တတ်တယ်တကယ်ထင်နေတာပေါ့နော်ရေးတယ်ကောင်းတယ်ပိုင်တယ်အဲဒီလိုတကယ်ထင်နေတဲ့အထင်ကအထိုင်ကျနေတာအဲ့ဒါအခုတဖြည်းဖြည်းနဲ့အဲ့ဒါလုတ်ပြလိုက်တာမဟုတ်ဘူးဆိုတာသိအောင် လက်ပြလိုက်တာအနေထိုင်နေတဲ့ဟာတွေလုပ်လိုက်တော့တဖြည်းဖြည်းနဲ့စိတ်ကတမျိုးဖြစ်လာတာပေါ့နော်မမြဲဘူးဆိုတော့တိတ်တော့မမြဲနော်အစွဲအထုပ်အကုန်လုံးစုပူတောင်းကျမ်းလာကြတော့တယ်ဒါစာစကားပြောတာဆိုလိုတဲ့သဘောကအစွဲတွေကအဲ့ဒီနေရာမှာနေမထိထိုင်တာဖြစ်တာအတင်းတိုးဝင်လာတာပေါ့အတင်းတိုးတာပဲ ဆွဲထားတဲ့အဆွဲတွေတွေးထားတဲ့အတွေးတွေငါပေါ်မှာအခြေခံပြီးတော့တွေးထားတာတွေငါစဉ်းစားထားတာတွေအဲ့ဒါကြောင့်လူဆိုတာကိုယ့်ကိုယ်ကိုဟာငါပြောတာမှမှန်တယ်ငါဟုတ်တယ်မှငါလုပ်တယ်မှဟုတ်တယ်ငါစဉ်းစားတာမှသိကြတယ်ဆိုတာဘယ်ရလာနော်အဆွဲကလာပြီဘယ်ရလာနော်တကယ်တရားအထုတ်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒါတွေကအမှန်မဟုတ်ဘူးအထင်များတာ သိတာပေါ့နော်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေကဒီလိုကိုယ့်ကိုယ်ကိုထင်တလုံးနဲ့လူလုပ်နေတာလို့သုံးကြတယ်မလားထင်တလုံးနဲ့လူလုပ်နေတာဆိုတာကဒါကအဲသူတို့ကတရားအားထုတ်တဲ့လူတွေကတရားအားမထုတ်တဲ့လူတွေကိုပြောတဲ့စကားလောက်ပဲအားလုံးတော့တရားအားထုတ်ဘူးဆိုရင်ထင်တလုံးနဲ့လူလုပ်ကြတာနာမနဲ့လို့ထင်တယ် ငါဟုတ်တယ်လို့ထင်တယ်ငါသိကြတယ်လို့ထင်တယ်ဆိုထင်တလုံးနဲ့လူလုပ်တယ်ကြောက်တယ်ဟုတ်လားအေးလူတွေဆိုတာပုရုဇဉ်တွေဆိုတာထင်တလုံးနဲ့လူလုပ်နေတာပါဒီလိုပြောကြတယ်မလားအဲ့တော့တရားတကယ်အားထုတ်တဲ့အခါကျမှဒီစကားလုံးကိုသဘောပေါက်တာအာမထုတ်ခင်တော့ဒါဘာပြောတာလဲမလဲလို့ဒီလိုဖြစ်ထူတာပေါ့နော်အားထုတ်ပြီးတဲ့အခါကျမှအော်ရှိလူကြီးတွေပြောတဲ့စကားထင်တလုံးနဲ့လူလုပ်တယ်ဆို တကယ်ကြတော့ကာမတဏ္ဍဉာဏ်မှာထင်ရှားလာတယ်ထင်တလုံးတွေပျောက်သွားတာအထင်တွေပျောက်သွားတာအဲ့မှာအထင်တွေစဖြူတာပေါ့နော်ကာမတဏ္ဍဉာဏ်မှာမိမိကဟိုဟာဟုတ်တယ်လို့ထင်တယ်ဒါဟုတ်တယ်လို့ထင်တယ်မြဲတယ်လို့ထင်တာကောင်းတယ်လို့ထင်တဲ့အထင်ကိုစဖြူတာအဲ့ဒီချက်ပါဘယ်ပညာကစဖြူလဲတဏ္ဍာဉာဏ်မှာစဖြူပြီဖြူတာနဲ့တပြိုင်နက်တည်းအတ္တတွေကျော်နေသွားတယ် သိခြင်းစပြီးတော့လေနောက်ပြီးတော့ဉာဏ်တွေပြောင်းပြန်ဖြစ်လာတဖြည်းဖြည်းနဲ့အသိဉာဏ်ကအရင်လိုမဟုတ်တော့ပြောင်းပြန်ပြီးဖြစ်လာပြီကိုသိထားတာတွေကအလွဲတွေပါလားလို့ဒီလိုတဖြည်းဖြည်းလက်ခံစားပြုလာတယ်တမ္မာတဏဉာဏ်ပါနော်ကိုသိထားတဲ့အသိတွေဒီပါတယ်လို့အလွဲတွေပါလားအထင်မြတာပါလားလို့ဒီလိုသိလာတယ်အဲ့တော့ ဒီတမတနာညာဟာတမာတိညာပညာညာတမာတိနဲ့ဝိပဿနာညာလမ်းခွဲဖြစ်နေခြင်းတို့လမ်းခွဲပြီဒီချင်းနေစခွဲတမာတိနဲ့ဝိပဿနာဉာဏ်လမ်းခွဲတနည်းအားဖြင့်တမာတိဉာဏ်နဲ့ပညာဉာဏ်ရဲ့လမ်းခွဲတနည်းအားဖြင့်အစွဲဉာဏ်နဲ့ အထဲဉာဏ်ရဲ့လမ်းခွဲတနည်းအားဖြင့်အစွဲသိနဲ့အထဲသိရဲ့လမ်းခွဲဖြစ်ပါလေလမ်းခွဲဖြစ်ပြီဆိုတော့သိတဲ့အတိုင်းပဲလေလမ်းခွဲပြီဆိုရင်ဟိုဘက်လမ်းကိုလည်းသွားရကောင်းလို့လို့ဒီဘက်လမ်းကဟာလေးလည်းမစွန့်ခြင်းပြန်ကြည့်ကြည့်နေသေးတယ်လေခွဲကန်နေနှုတ်ဆက်နေကြသေးတယ်ပေါ့လားခွဲကန်နေကြရင်ခွဲနိုင်ကိုခွာရဲဆိုကြလို့ပေါ့လမ်းခွဲရပြီဆို ရှေ့ဟာလည်းမပြတ်နောက်ဟာလည်းမပြတ်တဲ့ညာပေါ့နော်ရှေ့လည်းအစွဲရလည်းလုံလုံကြီးမစင်ကြယ်သေးဘူးဟိုဘက်ကိုလမ်းကခွဲသွားပြီဆိုတော့ဒီအစွဲကလည်းလိုက်လို့မရတော့ဘူးနော်အစွဲကလုံလုံမစင်ကြယ်သေးဘူးဒါပေမဲ့ထားခဲ့ရတော့မယ်ခွဲပြီဆိုရင်ထားခဲ့ရတော့ဉာဏ်အသက်နဲ့သွားတော့အသိဉာဏ်အသိရဲ့စတင်တော့ခရီး တာမတနာဉာဏ်အရေးကြီးတယ်အဲ့ဒီဉာဏ်မှာအားကောင်းဖို့လိုလားမလိုဘူးလားနော်အဲ့တော့သွားလာလို့ရှားတိုင်းမှာ तू ကဘယ်လိုဖြစ်လဲလမ်းခွဲတယ်ဆိုတဲ့ခါကြတော့လေချစ်တာကိုခွဲခြင်းချစ်တော့ခွဲခြင်းလားမခွဲခြင်းဘူးအစွဲကိုချစ်တာကိုပြောတာလူတိုင်းကဒီအစွဲကိုချစ်တယ်စွဲနေတာဒီချစ်လို့စွဲနေတာမဟုတ်လားနော်စွဲနေတာပါနော်ချစ်လို့စွဲနေတာ ချစ်တာကလည်းဆွဲလို့ချစ်တာဒီအဆွဲကိုသူကဟိုဖြိုတော့မယ်ဆိုတော့အချစ်စိတ်ကလည်းကုန်တော့မှာကုန်ခံရတော့ပါလေအဲ့တော့ဒီဆွဲစိတ်ကြီးချစ်တဲ့စိတ်ကြီးနဲ့ဆွဲနေတဲ့အဆွဲဆိုတာသူ့ကိုခြံခဲ့ဖို့အဆွဲဖြုတ်ဖို့ဆိုတာမလွယ်ဘူးလေလွယ်ပါမလားနော်ဘယ်အဆွဲမဆိုလွယ်ဘူးဒီဟာက တမ္မတဏဉာဏ်ကလေသူကဒီအစွဲကိုစပြီးတော့လမ်းခွဲရမှာအစွဲနဲ့ပြောခဲ့တာလေဒီပါလေအစွဲနဲ့ပြောတယ်အစွဲနဲ့ပဲသားရတယ်အစွဲလေးနဲ့နေရတာကျင်းတတ်တယ်အစွဲလို့ပြောနေတယ်ဒါစကလုံးတစ်လုံးအနေနဲ့တော့တဏှာလို့တော့နော်တဏှာနဲ့နေတယ် တဏှာနဲ့ပဲသွားတယ်တဏှာနဲ့ပဲစဉ်းစားတယ်အစီလို့ခေါ်တယ်တဏှာဆိုတာဘာနဲ့တူလဲအစီနဲ့တူတယ်ကတ်တယ်ခွဲခြင်းကတ်ခွဲခြင်းတဏှာအစီကတ်တယ်ဒီလိုခေါ်ရမှာလားအကုန်လုံးကတ်တယ်လူချင်းကတ်တာမဟုတ်ဘူးစိတ်ကကတ်နေတာအများအားနော်ဒါကြောင့်မလို့သာသမီတွေပါတယ်ဆိုတာအဝေးနဲ့အနီးဆိုတာကလေ ဆွဲတဲ့ပုဂ္ဂိုလ်ကဘလောက်ဝေးဝေးသူကကိုယ်နဲ့ကတ်ထားတာနော်ဇနီးနဲ့ခင်ပွန်းဘလောက်ဝေးဝေးကိုယ်နဲ့ကတ်ထားတဲ့အတွက်အမြဲတမ်းနီးတယ်လို့ဖြစ်ခွာလို့မရဘူးအိမ်မှာအတူနေပြီမယ်လို့ဟလားသမတနာဉာဏ်လို့ဝိပဿနာဉာဏ်นี่တုတ်တက်ဖြစ်ပွားလာတဲ့ပုဂ္ဂိုလ်ဟာအနီးနေပြီမယ်လို့အဝေးမှာရှိတယ်လို့ ခွာထားနိုင်တယ်။ဒါကြောင့်တရားအထုတ်တယ်ဆိုရင်နေခြင်းဝေးခြင်းနဲ့မဆိုင်ဘူး။သာသမီတွေမိန်းမတွေကိုယ်လုံးဝေးတဲ့နေရာသွားပြီးတော့အထုတ်မယ်ဒီလိုမဟုတ်ဘူး။ဉာဏ်ဖြစ်လာပြီဆိုရင်နီးပေမဲ့မညီတော့ထိပေမဲ့မညီတော့ဘူး။တိပေမဲ့မညီတော့ဘူး။ဘလောက်ထိထိမညီဘူး။ဘလောက်တိတိ မညီတော့ဘူးမညီတဲ့အဆင့်ကိုရောက်တာနီးတာဝေးတာနဲ့ဆိုင်သလားမဆိုင်ဘူးเนาะအဲ့ဒီလိုလမ်းခွဲခွဲရပြီဆိုတာနဲ့အမှုရာတွေကဘယ်လိုဖြစ်လာလဲဆိုတော့တဲ့သွားလာလှုပ်ရှားတိုင်းမှာနိုင်တိုင်တိုင်မှုတူတူအမှုရာတွေပြနေတတ်ပါလေတကယ်ညာအဲ့ဒီညာဖြစ်လာဆိုမျက်နှာမှာလည်းဒေါသရာတွေလွမ်းနေတတ်တယ်ဒေါသဖြစ်စရာလည်းရှိနေတတ်တယ် ဒီဉာဏ်ရဲ့အင်္ဂါအစိတ်ပိုင်းတွေဟာဟိုဘယ်လိုဖြစ်လဲဆိုဒီဉာဏ်မှာအင်္ဂါအစိတ်ပိုင်းတွေပြုတ်ထွက်သွားတယ်လို့ပဲတွေ့ရတတ်တယ်တရားမှတ်တဲ့အခါမှာလေရှင်လေးလက်တွေပြုတ်ထွက်သွားတယ်လို့ဘာလို့လဲအဲ့လိုလေတွေ့ရတတ်ပါလေနာကျင်ကြိုက်ခဲမှုတွေလည်းအာကြီးနေနိုင်ပါသေးတယ်ဟောနာကျင်ကြိုက်ခဲမှု တွေတွေ့တိုင်းတရားမဟုတ်ဘူးလို့မယူပါနဲ့ဘုရားပေါ့လား ဒီညာရာမှာနာကျင်ကက်ခဲမှုတွေလည်းအာကြီးနေပါသေးတယ်ဝိပဿနာရဲ့အထူးရှုအားကြောင့်ဝေဒနာလည်းပြင်းထန်လာတတ်ပါလေနော်သူရဲ့တဲကြည်လေးတလိပ်တို့လည်းတင်းခံနေတဲ့အတွက်ကြောင့်ပို့ပြီးတော့မှလည်းအထိနာတတ်ပါသေးတယ်တဲ့အစွဲနဲ့အထဲအားပြိုင်ပွဲဖြစ်တဲ့အတွက်ကြောင့်စိတ်ကလည်းမတက်မသာဖြစ်နေနိုင်ပါသေး ဒီဉာဏ်ဟာနေစာဒုက္ခအတ္တလူကနေလွန်မြောက်လာတဲ့ဉာဏ်ဖြစ်တဲ့အတွက်ကြောင့်သူ့ကိုယ်ကတော့တိရဏပရိညာလို့ခေါ်တယ်။ယောဂီရဲ့လက်စွမ်းထက်ပေါ့နော်။ယောဂီရဲ့ကြိုးစားရှုမှတ်တဲ့တိရဏပရိညာဖြစ်တာနဲ့အမျှဤဉာဏ်သည်နေစာဒုက္ခအတ္တလူကနေလွန်မြောက်လာပြီးတော့နေစာလက္ခဏာကိုစပြီးတော့ရိပ်မိလာတယ်။ ဒုက္ခလက္ခဏာကိုစာပြီးတော့ရိပ်မိလာတယ်အနတ္တလက္ခဏာကိုစာပြီးရိပ်မိလာတယ်ပိုင်ပိုင်နိုင်နိုင်သိတဲ့အဆင့်မဟုတ်သေးဘူးရိပ်မိရုံပဲရှိတယ်သဘောပေါက်တယ်နော်စာပြီးတော့ရိပ်မိရိပ်မိတဲ့အခန်းကဏ္ဍပဲရှိသေးတာပေါ့အဲ့ဒီမှာနာကျင်ကြိုက်ခဲတဲ့ဝေဒနာတွေဈာကနေပြီးတော့အလေးရောင်တွေလည်းအချို့ထွက်ပေါ်လာတတ်သေးတယ် ဟောကောင်းတာလေးလည်းသူပါသေးတာပေါ့နော်အလင်းရောင်လေးတွေတွေးတတ်သေးတယ်ပီတိပတ္တတိတွေလည်းအချို့ဖြစ်တတ်ပါလေပီတိဖြစ်တာလေးတွေရှိတယ်စိတ်ငြိမ်းချမ်းတာလေးတွေဘုကနဲ့စိတ်နဲ့အေးကနေဖြစ်တာလေးတွေအဲ့ဒီလူလေးတွေလည်းပဲတွေးတတ်ပါသေးတယ်ဒါဟာဘာဖြစ်တာလဲဆိုတော့တမာတိဉာဏ်အမြင်တန်လာခြင်းဖြစ်ပြီးတော့ပညာဉာဏ်တတ္တိတော့မဟုတ်သေးဘူးတမာတိက နာမရူပပြိစေတဉာဏ်ကနေစတင်လာတဲ့ခရီးတွေဖြစ်တဲ့အတွက်ကြောင့်ဒီဉာဏ်ရောက်တဲ့အခါကျတော့တော်တန်အားကောင်းလာတဲ့အခါကျတော့လေးရံလေးတွေလည်းတွေ့လာတယ်ပိဋိပတ်တ္တိတွေလည်းတွေ့လာတယ်ဝိပဿနာဉာဏ်စခန်းကိုစဝင်ပေမဲ့လို့သူကဘာနဲ့ဝင်ရလားတမာတိနဲ့ဝင်ရလားဆိုတော့တမာတိရဲ့အရှိန်ကြောင့်ဖြစ်ပေါ်လာတဲ့အလင်းရောင်ပိဋိပတ်တ္တိတွေလည်း နည်းငယ်များတွေ့နိုင်တယ်နော်ဒီညာဟာနေစာဒုက္ခအတ္တဆိုရယ်ယုံမှားခြင်းကနေလွန်မြောက်လာတဲ့အတွက်ကြောင့်သူ့ကိုကင်္ခာဝိတရဏဝိတုဒ္ဓိနယ်ပယ်လို့လည်းခေါ်တယ်ယုံမှားမှုမရှိတော့ဘူးပေါ့နော်ယုံမှားခြင်းကင်းလာပြီဖြည်းဖြည်းအစဖြစ်လာပြီအနေစာအနေစာလို့တစ်သက်လုံးထင်လာတာဒီယုတ်တရားကတရားဒီနေရာမှာလည်းအနေစာလို့စတင်ပြီး တော့လက်ခံလာနိုင်လာပြီယုံမှမှုကင်းသွားတယ်တဲ့အဲ့ဒါသူ့ကိုဘာလို့ခေါ်လဲကင်ခာဝိရဝိတရဏဝိတုဒ္ဓိလို့ခေါ်တယ်ယုံမှကင်းသောဉာဏ်ဖြစ်လာပါလေတဲ့ဒါတရားအထုတ်တဲ့အခါမှာအသိဉာဏ်တွေတဖြည်းဖြည်းတိုးတက်လာတဲ့သဘောနော်ရှုခွက်ထဲမှာသူကရိပ်ရိပ်ပြောက်ရွေ့ရွေ့ပြောက်တွေတွေ့လာမယ် အဲ့လိုတွေးလာတာနဲ့အမြန်မမြဲပုံအချင်းရအနေစာလက္ခဏာရဲ့သဘာဝကိုလည်းကိုကရိပ်မိလာမယ်ဒုက္ခလက္ခဏာတွေကိုရိပ်မိလာမယ်အနတ္တလက္ခဏာတွေကိုရိပ်မိလာမယ်သဘာဝဓမ္မတွေဖြစ်နေတာပဲငါမဟုတ်သူမဟုတ်ယောက်ျားမဟုတ်ဒီသဘာဝတရားတွေရှိနေတယ်လို့တဖြည်းဖြည်းစိတ်ကရင်းပြီးကြောင်းဝင်လာတယ်ရှုမှတ်ရင်ရှုမှတ်ရင်နဲ့ဒီသဘောတရားတွေဉာဏ်ထဲမှာထပ်ထပ်ကကထင်မြင်လာတဲ့ခန္ဓာတော့ဝိပဿနာရဲ့ခရီး အစဝိပဿနာဉာဏ်စဉ်ရဲ့ခရီးအစကိုကိုကစတင်ရှောက်လန်းနေပြီလို့ဒီလိုသဘောပေါက်ပါမယ်နော်ပညာကတော့တမတနာဉာဏ်ကဉာဏ်ဉာဏ်မှာဥဒိယဘေယဉာဏ်အကြောင်းဆက်ပြီးတော့ပြောကြလို့ပြန်လာကြအောင်ဆိုတော့ဉာဏ်